ตามคำตั้งความมาจุ่มจุ่มช้างจะได้เลยจุ่มช้ำช้างยาวผู้เสียนั้นโดนเลี้ยงดุดุจองไอ้ลองประภาวาเวียงไอ้เพียงนั่งเรียงสร้างมันบอกนี้อดีเฉียวช้างพอนั้นไม่ถึงได้ကိုယ်အောင်မင်္ဂလာကိုတဏှလောဝဗန္ဒီနာဂရီနာမြတ်လာတော့အရှင်ဘုရားဒီခါနောဘုထာမနိပါဏံအမိတဝေအာနိယဌာနလာလာသံ နိဗ္ဗာန်နိဗ္ဗာန်နာနံတောပြင်သက္ကာလအာဆိုင်ရှေဝေမဖံအကြောင်းတော်ဆိုအမိမိတို့အကအတိတက္ကေဘံလနကံတိမောအကြောင်းတော်ဘေဟုဘေဟံဇိကုတံဟံနထိုင်ယံလောယုကံဖံကြောင့်သဘောရမညဤအံသာမတိချာရှိကံမန်စံတံပြင်ခုဒထိုင်ထိုင် အရှင်နာကစေတောတဖုတော်ကြောင့်မို့တဖေရဆိုရင်ရောဒီခံလို့အကျဉ်းတို့စံခေါ်ရလာကမိပန်ပြည့်နှမောက်ခေါ်တာမိပန်ရှင်နာတန်တာနှမောက်အနော်လေတဲ့ဘုံကံဖောက်ကံကြောင့်အမှန်လည်းကျတဲ့ဘုံကံမမိစာဒီလိုလေပါကမမိစာမိပန်တရားဌာနလည်းမရှိဒါကတိအမင်းနဲ့အမေသာတို့အတန်မိပန်မီလည်းပောက်ထားမိပန်အမီလည်း တန်နာဇူဝါတက်အောင်လုပ်ပါမြင့်မောက်တက်တော့အောင်ကလေးတန်တက်ကြမကလေးလိုက်ဒီနေရာတော်ဟုတ်ဒီဟန်ဘောင်ဖိဘောင်ငန်တော်ဆုံးတော်ကြီးခေါ်ဖောက်ဝေပါစင်ချာခံရခံလုပ်ပါလောင်းမနေညာအန်ဒီမညာပေသူ မနံကုံခုအလွေမိစေခောပုံစပါအသာအသာပြိမံလေတန်နုလေတာတေနာပိချာတုဝေနေဖိုင်ဟောင်းချုံမြံဟိလေဒံအမျိုးစိုက်ကြေချခုခုလံခူဒီနိရဝံနိမံခံခူဒီနိရဝံနိပသနာကစီပေံကပါဏတိခနောအယထာနာဒီခတ်တေဇံ မိခင်လေကနာဟံအယထာနာပြေနာကမဟိအမိအကြံတေသမိတိမောအယထာနာဒီမဝအတာမကျင်တေသမိတိတေမိုင်အယထာနာပြန်ဆွေငယ်စဉ်ကြောက်တေသမိနံသမုဒ္ဒရာသံဝနံအယပစ္စေဝတုသနံတခုခုဘောမိအလေထိုတို့ကိစ္စဘုရားလည်းသာတံတိဌာနမံတေသနလောဘိကိစ္စငကုသိသန္တံယေလေညော ยังดักโลภายที่ถึงอกุศลฉันด้เองตามรจำสภมนอที่โยมานไหลทางทางวิปัสสิเวนขาด่างยากยาเราจางเนปุงยาประมาณน้ำเป็นหนึ่งเรื่องนี้อสุอันนุ่งลูกเกี่ยวพันยันเรื่องนี้อสุอันนุ่งนูกเกี่ยวพันจะสร้างจางจำทวีหารปานินากรินา အဇေနာကတိနာဒေမုခုန်ဒီဟိဟောဒုက္ခနောသံဃာအတံမနာမိနာနိဗ္ဗာန်ကောဘောမီယထာယရှာတောရိယတာတံဟာရှာဒုတိယလမေယဌာနမနီမေဇေကဗိမချီနိဟံကျန်ဇေဒုကံအနုကံဖံဘောမီယသတံဟံဟံဇေလိနိံကျေကဝံတံတံမေဝံ ဝါနိဗ္ဗာန်မေမောက်ပြုချောင်းစင်တန်တာအနန္တံတိုက်ဟာကလယောမခါကြံရောက်သာဘုံလုံးတန်တန်တိုက်ချောင်းကိုဆာစဘောဆံတန်ခံမြင်တေထိုင်လေလောလောသောဖို့ဘုံကြောင့်သာထောင်းသာထောင်းမူခါကောဘောခေါ်တင်စတန်းစင်ကြောခေါ်ကြလွန်ပန်ပန်အထာမိဆောင်ငါပြောစဘောအောင်စေဝမနမီဒီပြန်ဒီမတော်တန်လေလုံးခါ ဘာလို့ကြောက်စနာရစီနဲ့ဟောဇာမီရထုဘောဝါကတကတော်ခုနေပြေနိဗ္ဗာန်ကြီးအလဌာနအမေအမနုသာတေခုနေပြေကကနိဗ္ဗာန်ကံလောကကျန်မှန်တလိပစံကုန်လောစတန်ရှင်ခါပါတိချင်းပြုကံပါအဇိမလျောကြောကြောကြအတုံးအတာတိနိမံကုန် မောဂုရချင်းမိလာငါမဟာချင်းချောင်းဆောင်ဆောင်ရတိတောင်ရှင်ရောယံသောကြောင့်ပန်ပေါ်လေးဆောင်ရင်ရှိချံဒီလူအဆူအောင်တန်လေကြောင်းတန်ဟောခံအခုချင်းမိဖုန်ချန်ချန်ချန်မေဟောကြံတန်ချန်မေဟောကြံတန်ကံအရှိနေဆိုရင်တက္ကတော့မင်းရတယ်ကိုအန်ပြိပတံကိုဆောက်တယ်စီလား သမထဝိပဿနာဝါယံအာထုပြုဒုက္ခမေကြောင့်ပင်ကမေကံနဝန္တမေလောကသံဃာတံတေတေယောသမ္မုပြုပင်ငါဝဒုက္ခခန္ဓာအယဥပတေယပင်ချုပ်ဒုက္ခအမှန်နဲ့ဧကံတုတ်ကြံလည်းយ៉ាងဟံညံဘောထံမုတ်ချ နာနာသကတာဓမ္မိပံစေပညာတခေါံတလေရောဟောချမ်းသမညာတိတောနန္ဒံဝါဤညဒီဉ္ဉံကရင်တံမဟံတိချာနိဘောအံစိရသမာတိပညာဝိသုတိပါတိတိကုတိထေတိကုသံဘုံကမေညာစေပြေခုမန္တေတံခုမေသံမေအန္တိကံဝတ်ဆံဖေအောင်နော တက္ကရာမဟုကရုရနိဗ္ဗာန်ဤအမြင့်အစံအလွန်နံအမှန်ဤတတကထံဘောစံဆိုတော်ကောင်းမြတ်သမတိညာဉာဏ်ဝိဇ္ဇာဖန်ဥဖို့နိနိဗ္ဗာန်မျက်မှောက်ပြုလဟနိုင်ဒီဒီမနလောကိပညာလာဘဖိုင်ဖိုင်ဝင်ဘောထအမြင့်တယနိဘိဖြစ်ဘိကုတ်ဘိပတ်ကံကဘိယနိဖိုင် သောဖာတမိတောအနုခြေခကံကောကံပြေမဖုံးလို့ဝါယထေယံအနုနုဘံကောသောအန္တုနုဘုဒ္ဓပုဂ္ဂိုလ်ခေါင်းဆောင်ဘယဝနုဘံကဘယဝသောအန္တုနုဘုဒ္ဓပုဂ္ဂိုလ်ခေါင်းဘောနုဘံကံဘောမြေယောဇာမကံလာမံသမကံဒုက္ခဖောထုစေကျင်းဝင်တဲ့လုံလုံထုံကြကြင်ခိနောဟောဟောမြုပ်တော်မြတ်သာနိထာနိမောလေဖို့ပြ บ้าဗ္ဗာန်ကောင်ညาทစ่စာသုနလူတက္ကတော်ဟดာဤတော်တံนုမนေမြတ်စွာမာယคတာကုမင်းကြီးသမมีเหมือนกันสร้างและสนับสนุนตั้งแต่ปัญญาวตีมังราเวรนาที่เดินน่วทางกระเช ဒုက္ခဝေမတပါရှင်ဝရဏတပါနိဝရဏတပါပရမယဝရဏတပါနိဘယဝရဏတပါတထေဝရဏတပါသာတော်ကြီးဝရဏတပါစေပါမင်းနဲ့တွားကြမင်းဘိုင်ဘောကောဘိုင်မီအပိဘိုက်ရောကောမင်းနောဆိုင်ရှောစတံနန္ဒကံဥရုံနေဝုံဆုံလော ท่านเป็นเป็นมากกว่าวิสุทธาสารันอาคารขายพร้อมเออเอาละฮะอัตตาเป็นอย่างทางเช้าวันมาสุเชียวเตนี่อยู่กันนั่นกันนั่นไปเลยเลยย่อจอดด้วยอายุดีมันเตสร้างเยอะทุกคนจึงบ้างจังก็หมุนข่าวเชียวสดสารนี้ได้คุยอยู่กันหนุนเถิดเถิดมหายาตาคุณองค์มังกร အနယရနာခုလိုစစ်ပန်းနဲ့မြို့အထာလာရှာနေတော့ကေမန္ဒီယအယထာနာမောင်မြတ်ချေလန်လာဒါငိလံဘောမွန်ဆိုင်ကြံကံပကြမလောဘုံကံစင်ဥပောထတ်သောဖုံခော เมื่อเราเข้าจิตใจระทางดังกันกงมูปฏิทางกันยิบยำมุขเดเขาเป็นตังคุผงลุชินสร้างมากกยาปรมญาเยนานั้นจะได้มินเท่ามือกาวันมาสร้างชื่อใจพุงสวรรค์นิพพานอมพุทธบอกบอกเทวดามตาของมองคือคุณนิวัดยันสร้างธรรมนิคุณสถิตวิญญาความมาสร้างชาเจ้ามังดาคุณโยสาพันนายาทาทุนี้เดียว ရာသာတကတော်မင်းကြီးရဲ့အနုစကြရမလည်းနဲ့မေမိတိမန်ကြီးရှိရအရာတော်အခုတပြန့်များစကြမင်းတို့အာနုတော်အလိုလိုခုတော်ဆိုင်ခွတ်အနုအထောက်မိဘာနဲ့ဧကကမိတိမန်ကြီးရှိရဌာနလေကောဘောနကြံအဇာရမြောက်အောင်ကိုပေါင်းဟန်ရှိတေဘမိကသံဃာဆိုတဲ့ဧတယတယအကြောင်းကောင်းကြံမလဲဘုံအထွန်းဖို့ နိဗ္ဗာန်မြင့်မောက်ပြုလိုက်စေတော်ဖုတော်ဧကံမံပြုတော်နှင့်မင်္ဂလာတော်ခြင်းလေကံမြတ်ဝံတောဝချောသူအနံနိဗ္ဗာန်မဟာကြာပေါင်းတော်ဖုတော်ပုဆုံးသောခဗင်တခုအမေပြိမိဒေဒကံသူဤခြင်းတွင်မမီပြည့်အခြင်းတွင်သင်ဒီမမြတ်ဟေသူဟေန သမမိနိတယာကမာဤဒီမင်းမြတ်ကောဇရတဝရောက်ပတ်ပြီးစွာရောက်ပတ်ပြီးစွာသာဓုသာဓုပညာအထုကြည်ကေအံဖွယ်မကုံကနယင်းချုံခင်တို့ဒီတော်မိသာပြဝါဒသောကြရဘောပံဒီတော်ဟိဟိခံခွန်ဘောဘောကောင်လန်းရတ်တန်ပါယံဒိုင်တန်ဖိုင်မာဘူရာအမတသီဒီအချီပုပ္ပံဟံတာသုစေဝေသူလူချေတံတန်ခွန်ထွန်းတလံယံတိကြောကံမ นุสักองเลสบอละรอสกอมาไม่บายมามีบุญญามีงานต่างทอที่เป็นมาสองไม่กูดองบอมมูเรื่องใจก็ยาดาสกังไออันนั่งสัญญาณดาสนาสุขังยังยินเทมุรัน နိဗ္ဗာန်မံဟိမံဘဝစတိတေဟံအန္တိတိဘုံမိကသံဝရအပေါင်းမနကြောင့်မံဆောင်ကြောင့်လေနိဗ္ဗာန်ရဲ့အံကြောင့်ဥဒါယပြဉ္စခံကြောင့်တံဧပါကျဆိုင်ပြုရင်အမြဲအကျိုးအကျိုးထင်ရင်တန်းတွင်အရိယာသံသံအကျိုးထင်ရင်တန်းတွင်အရိယာသံသံ มังมิตังยังสามอายุผู้ตาลมยังยนเอาไว้หันถึงคือเราจังต้องสั่งสมคืนเป็นงานด่าสมกองถึงบายเพราะว่าตาสีเพราะอายามตาเย็บฟังอันเป็นมิตรบางเวลาช้างช้างแต่ถึงมาที่ยังผู้เข้าตามคำดูตะโกนใหม่ถึงใส่หมอกจังหมอกจังต้องจังลองเอาไว้เวลาอีลองที่ก็หายสิ่งคืนเป็นมิตรเบิดาพวกว่าโลชิยาสังเดชิเดชันยาทุก เป็นยังเป็นพื้นในยุทธย่อขึ้นไหวห่างเกินทรงมันยืดยาวยืดอดีตก็ห่างเส้นเดินเดินตั้งแต่เวลาที่บ้านนั่นก็รอไม่ทำไม่ทำก็ไม่ใช่เพราะอันจะจะมึงลองเสือวังเขาจะกำชินแน่แต่ผู้อ่านนี่พอเขาจะกำชินนั่น သိကြရမယာယာသရဏိမြာဝမံအနံအသရတသနုပန်မြတ်သောဘောဝိသမေသမုဒံတခုအာနုဘဂူရောယန္တသောသောအာယုန်ပြုသုတိကြယဒုက္ခသရပြမကမ္မုဥပြောနုဟောပြောဝန်ကုဏသင်ဖုတ်ယံတရဏီချန်အခန်းလိုက်ကြောင့်သံတော်မြတ်ကတ္တဇေမုန်ဆယ်ကံဟိယေကြည်လေဝိဗ္ဗနာ หล่นกังยุบสังหดวังหล่อนตังเท่าตังเดือนสังโทวังโบกังโซสะโพลังยงคอยคือเดือนย้อนเจ็ดขันนิคันธานั่นมันอิทธิวงအထကတာလာဒီအယအနုပါတိစေသမိပါအမှန်တန်အမှန်ပေါ်ညာတာဘောဇောခန္ဓာကိုကြောက်ရအောင်ပုဂ္ဂိုလ်လိုက်ဆမ်းတော့ပုဂ္ဂိုလ်လိုက်ဆမ်းတဲ့ဖုတ်ပေါ်မှာပေါ်မယ်လည်းရှိမယ်တော့အရှင်မြတ်လဆိုင်နဲ့မင်္ဂလာဖုတ်ပေါ်မှာပေါ် သောအန်ခန္ဓာကိုကြောက်ပန်းတဲ့လုံကိုလိုက်ကြောက်ဆူးခြင်းခင်းရဆိုပြီးဘူအမဒမာသုကအနိပန်မောကြောင့်ဆောက်မောကြောင့်မောဖောင်းမောကြောင့်ခင်းစီလေမြေစေဤအချင်းချင်းမှာအတေရကောင်းခြင်းမှန်ဟုမင်းမင်းပြေတံရခန္ဓာ กังกับีวนพร้อมเสมังเตชัมสายาทุตังมุตังบิญญาพิสัมมุกัดตังชวนสังริตัมยุเยสังบังลุเกยายาทุกุสิมสิมสัญญากุณยกไว้นุอุมเอ็นเสียအနမနောတရယနာတယုပါဠိတော်ကံဟောအတ္တုကြောယန္တာခေါသောခန္ဓာကိုကြောက်ပြင်းတော်ရောက်ပြင်းရောက်ခေါတာမြို့တမှုရှိတိလိပါနံ မာနစိပညာလူနာဇမဟိနကောမဝါထောရာဂဇမနဟိနကောဝါထောကောမနမိတိတုဖြေဘုံစေစေဘုံကံဒီရာသက္ကတကောမောဝတုစီတကောဩလဒီဒီမိဇာမတံအမန္တိနိဒေတခံလုဇတ်ခာပြတ်ဒီမောခရာတောတနာကံရှင်တံယောဒုက္ခကနာဟာပါဏ္ဍဆရာစမောတာ အဘဝမဟုတ်သံချင်နာနုပန်ဒီကြောင့်စလေမနီယထူဟောအဲ့တော့မမအခုဓမ္မတတေယဟဒီကဟောင်းလုံးအကြောင်းနုပန်ရှောင်းပါကံသာဥပါရိစေသမိပန်တပံအနုပါရိစေသမိပန်တပံသာဥပါရိစေသမိပန်အမှန်တန်ကောဘာနိဗ္ဗာန်ကြောယုကနာအပန်းလေကမသာဥပရိစေသခန္ဓာကျေးရှိသောနိဗ္ဗာန်ကရာ ကောလအရတဘောရောက်သောသာဥပရိစေသနိဗ္ဗာန်ဓမ္မံဓမ္မေမေမေဝံလံနာဒရာယိသံဝတ်စေမေခန္ဓာဒုက္ခဟာပံဝတ္တထင်ယံအနိပရိစေသနိဗ္ဗာန်နံကြရထုတ်တင်ကြီးကိုကြောင့်ကုထေဒင်းလင်းဘောလခုရှင်သာပိဇာခန္ဓာဝါဆိုင်ပင်တယေကာမုပုထုပဒံယံအောင်ထောင်းကျင်းကြောင့်ကျင်းတံရောကြောင့် 大军去了个大，啊大瓦对路行军中中郎帮两个军人咱也勇闯，二郎不怕杀一，郎皮么面转满飘飘，没来鼓三年，啊看着春桥嘞，他们妈的母那几个将领，我娘的不会口罩住地去，啊现在呀俺们不是没去，郎当得了这天不话去，不话过那他们靠来俺妈来干。 กามันดิสิสติตติตะคูอานุโกอาสนะตาทัตขะยังสีเขียนจาริบริสันนิโมเลตุเปนยินยังข้าววันทีสังสามบังสุนโลกุปปงยิเห็นမလကုနိဒေနိယေခလေမလကင်စီဖေဒုံဖေအံဖေဝံဖေဝတ်ဖေဇတ်ဖေကမ္နလပ်လန်စီမင်းမင်းလံကာယံလံတံထောဆွေမုဂောလတံလောကံစေမမံတံယေအယေ โคคงเงดเยาวกดต้นหังยัดพันผมอยู่ถึงจึงลางพังจับเช่นชัดไม่ตะวันยามขุมกันเอวันกันในเรื่องสังเดียนผู้ที่เป็นผู้เกิดสุขกรรมဘဝပြည့်ပြည့်စုံကြာရအန္တရာယ်ပြိဿံနေစစ်ကိစ္စနံခေခယံခောမာတေတုမေပင်နံပင်ယုခင်းပင်ဒုက္ခတံတာ တော့ဘုရားပြည့်စုံကဗုဒ္ဓရံတာအရှင်မြတ်တို့ဇောပြမနေအမေလေးစမေကြီးနဲ့မောင်လိုက်ခေါင်းမောင်လိုက်တာမောင်လေးဝမ်းတပ်ဆုံဆုံကမန်ခေါ်တဲ့ခိုးအောင်ကိုတဆင်တန်းထားခြားချမ်းခုံမရှိကဟဲ့တံအနုဘာတိစေသနိဗ္ဗာန်ယရဏနိဗ္ဗာန်ကျောဟောတထုံကူဇံအကြမိစံတိကုရော Menang tiba yang ni amwam kaji jauh cakta him sop mentumnya siayaga Lai fa ting sang ku ong su sa ti te sang le tan in dat yang jan lo de tan Kiao di chan Uban mengi ti rin diyan Rin ma zha hu chan yan le bang lan yang hu dou chi bang din Kao kan zau an sang tang hun ti ni bu den Yin hu gun ni da ting တက်ချင်းချင်းပိုင်ရဖြာတော့ရန်လူကြည်တလျံဉာဏ်ပြေလို့မဟာမနိရှိမဗနာကဒီကံကခေါဝါသနုပရိရှိသနုပါဏအနကံသာဝပရိစေသနိဗ္ဗာန်နိမိတ္တခြားတပါးတံပြီလေအရတဖို့ပုဂ္ဂိုလ်ခေါဆောင်ပါဟုကမောဇံ မင်းရဲ့ဘောပေါက်မှာဘိမေဒုသန္တံသရတအဖေယံတပုဂ္ဂိုလ်နဲ့ငါကိုမနုပါရိရှိသနိဗ္ဗာန်နိကောမြေတခြားတစ်ပါးတန်ပြီးရဲ့ဘိမေဒုတပုဂ္ဂိုလ်ခေါကြောင့်ပါသူကမောကြောင့်ဘောပေါက်မှာဘိတံဒီဘိမေဒုတပုဂ္ဂိုလ်ခေါကြောင့်နဲ့ငါကိုမောက်လေးပြောင်းကြောက်ခပင်အသက်ဝရှာဘိမေဒုတအရှင်ကျေလင်ပပချာမဆာအတုလာခေါင်ကျုံမောင်ရုခွင်တပ်ပြန်ကြရတဲ့ကံတတိနိ ဒီလိုဆိုတော့အများမြတ်သာခုံသံတိအေးစုံမိတ်ကြောင့်မွန်ပြေတော်နေမှန်ကြည်ကြည်ပါရမီဖူတခေပြေဇာကောဇာတာသကုံညာအနံကြမနိဗ္ဗာန်သာဖူလို့ဆိုရအောင်သတ်ဆုံးပါကြောင့်ခရင်ရင်အမီချမ်းမန်ဟောတုဆိုင်ကိုစံဘုတ်ကိုရှိရှိမေထုံကအင်ဂျင်ဒီကမင်းကြောင့် 三百三万块钱的当兵兵，兵兵的兵是壮的叫将军，在充当后是后是将，他比这个兵在养大兵当来才成夫人。 จานกำมอสังอันกันจังสวยบอเกี่ยวเขียนเยื่อทิ้งเราถึงหนึ่งเชียวเราเจอสังกันเองลอดเข้าเข้าคงคงยันเบาทิ้งอาทิตย์จะโหสาบางอันบางที่กองมือกู้เสือและพิธาที่ก็พ่อบางอย่างสู้บางวันถึงเกลียนอาจารย์ที่ก็พ่อเป็นเรื่องใจว่าเอาเงินที่เอาไปจ่ายแต่ไม่เงิน ทุกผู้เคยบ้องนี่เวลาสุนมโหวาเข้าสุนกันตั้งแต่มีอานาสมุนกระหานนั้นคิดต่างหน้ากองมันก็มีวิตานิสิตาเขาชื่อออกล้วนต้นเสสัมราวสัมปังคำมันก็เป็นดานาบารมีเดาที่ศีลากองมันก็เป็นที่ศีลาที่สมถะกองมันก็เป็นอธิสิตาที่วิปัสสนากองมันก็เป็นตั้งอธิปัญญาที่ชาวกองนิพพานกายองสุขังอภังจัตติเขาเจริญเขาเจริญดีกระเด็นชื่อเขาได้หันยันสูง စေငါလူပန်းကမလကိုအကျိုးထုံသုမာဖာတိဘောတိကိုလမ်မောမေလေဥဇေဒီပေဟောမိချောယံဟုတ်ကောကျုပ်ကံပေါ်ရူဝါဒခေါ်တော့လာပါပုဂ္ဂိုလ်အကျုပ်ကံပေါ်ရူဝါဒခေါ်တော့လာပါဘောဟိတာနာကံခေါ်တင်ကာမဝဒရကုသိုလ်နဲ့လည်းမောလဒါနာပနိသန္တဟိဘာဝနာဘောမိယံပညာကိုစံတဲ့တပြည့်မနံကိုရနာလေလိုက်ခေါ်ရအောင် âm văn tự khẩu an âm tràn chính sinh kiên và đi minh ngọc đi mừng năng ăn huyết đóng góp một cơ sở để âm tàng sẽ đang âm sang mặt đồ ấy nên gắn lên cái bệnh nữ âm mặt tàng nhận tình nhà âm tàng và đi nhà thân cái bệnh nữ sau đó bé không dám cả lan mà nói sợ နောင်နဲ့ကြောဟောစုတော်ပရဏကြောင့်တင်မရမယောကိုကုသိုလ်ဝတ္တမပေါလတ်အောင်ဝတ်နေမှာထေညံတိနိဗ္ဗာန်ကျိုးလည်းယံလောဟောပြင်ကုသိုလ်တို့ဘုံမိကံသံသမာလိဘုဒ္ဓခေါင်တိသောခုလုံးလူဖြန့်ဖြူဖွင့်ဖြူကြထောင်ချက်ဖွေရလံဖြူဒီဒီဖိနဒံဖြူပြေစကံကလည်းသတ်ထမေ ဝိတ္တနာရှိတာသမတဝိပဿနာရာကောင်းမှုကိုယ်ကမျိုးရရှိမောဟနံကောပြောလို့ကာမန်ရှင်ကန္တညာနာသမတိဝန္နကံအစုပညာတိမံကျေမျိုးလကောတလည်းစုပန်သမသံဘောထုဉာဏ်ဒီဒီကပုဒ္ဒဉာဏ်တက္ကသဝကဉာဏ်မာသဝကဉာဏ်ဘိသဝကဉာဏ်ဘောဓိနုပန်စီခေါဏပရိသဝကဉာဏ်ငါတံจิตဝိပင်းဖုသံတံဖင်ပြရိနဝဒေယံဝိညာဉ်ဘံလောမတံဖဒ္ဒော เย็นหังบันรวมกองพันกล่าวเตรียมปูเตรียมผูสร้างคงสาวงออกมาข้ามั่งเดียวว่าตามจะสองเมืองเมืองดาตลอดมาทุนสิ้นเรื่องเขามหันมานั้นพัฒนาเนียတီပဂဒနိဇံမောင်နံကွမ်စုတောင်းအချုပ်ဖာတေဇံဘောစုတောင်းဒေဝိယသိကဘာလုံဖာရင် ဟောနာမကောက်ခါလည်းပြုဆိုကောင်းမှုနဲ့အကျိုးလိုက်ခြင်းဆိုဆိုပြီးမိသားညာနေနဝိရိယသိက္ခာသမာသမ္ဗုဒ္ဓဒုက္ခကြီးစေကမ္မိခံတောသုတံဒုစထာသိက္ခာဘာဂံဟောနာမကောက်ခါလည်းပြုဆိုကောင်းမှုနဲ့အကျိုးလိုက်ခြင်းဆိုပြီးမိသားညာနေနချက်သာသိက္ခာသမာသမ္ဗုဒ္ဓဒုက္ခကြီးစေကမ္မိခာနရေသုလံကံဝိရှင်ကံကောသုတံလံထေလံလံဝံ ตายยำเชิงชันบันบันนาวาผาดัดชันละว่าเขาอ่ะคำเราเขาลันบันนี้เพื่อยืนอันเดมกันเลือกเอาเธอมันดองทองที่ดีผู้สุขการสุขยอตามยอมหนึ่งอย่างทางที่หรือทองดีสุดเอาสุขยังบังตังเที่ยวเตยเนี่ยเวลาพวกอันสุดเป็นปัญญาทุกข์พระกรรม အဲနာမ်ကောက်ခါလည်းလည်းပြုတ်ပြုတ်ဆိုကောင်းလို့လည်းဘာဖြစ်လဲဆိုရှင်ဝိဒညာနေနာပိယသိကသမသမ္ဗုဒ္ဓပြေနဘာကြီးရှိကမခဘောစုပင်ပိစိကဗုဒ္ဓကံဩနာမ်ကောက်ခါလည်းလည်းပြုတ်ပြုတ်ဆိုကောင်းလို့လည်းဘာဖြစ်လဲဆိုပိစိကဘောစုညာနေနာခပင်ပိစိကဗုဒ္ဓရှိကံဒုက္ခမရလမ်လမ်ရှင်ခံဇဝံစုတံကောင်းသောမနောစဖောဟောသာနိစဘုံခါဝနလောင်ဒတ်လာတင်ဘံ अवशिनी प्रीति तम गसं लीलं वन्नुपानुहं स्वासं तं दिशे यात्यं नरखं स्वां थुं तत्मय सं ဘောရှင်နဲ့ဝိုင်းရနဲ့ရရန်တက္ကသာကကံဩနအနံဟံခါလေဘယ်ပြုကုဆိုကောင်းမှုနဲ့ဟောသေးလိုက်စီတက္ကသာကဉာဏ်မှာကိုလိပန်စီကမိခါဘောရှင်ဉာဏ်တာလုံးမှာသာကကံ နာမကောက်ခလည်းလည်းပြုခုဆိုကောင်းမှုနဲ့တိုင်းရှိလိုက်စီမာသာကညာမဘုံပန်ရှိတမခံမလဲစထာကြည့်ရဟတရာကုံဆောင်ပေါ်ရဝင်ပန်တဲ့မြေမွန်းကျုံသရှိတာကောက်ခုလောင်းခြင်းပြန်လာတာပြန်ထမ်းပဒံทุนตังเลยุนจังว่าหางเงินผู้ตังเลปริมุผู้ตังของกอดจียังอัดยังเงินจังหวัดปัญญาสู้อัตุเอเลียงยาน ရှင်ရင်းအတန်နဲ့จังหวัดปัญญาสุอทวนังยานถ้าผู้จับตัวผ่านผ่านก็ถึงมีญาณมันทุเนทองต้องมาตาพระนาบองวุฒิสาเรธรรมันก็เป็นตังเป็นบารมีตีทางหิน တောင်းခဏပါနဲ့လက်ယူခောက်ဆောင်တော်ကြီးပါရှိခောက်မေကလက်ဒီမောကြီးမေရှိခောက်မေကနံကောင်းလူဘက်တဲ့တောင်းကြည့်ဆလဲစုပါံကြောင့်ပညာနာသမယုပစ္စုပါမုဒ္ဒံကံပြင်းကိုပြင်းနာဆောင်ဆာကနမတ်ဒုံလုံးဥပဒေတောအစခုနီဇာကောင်ရဲ့ပါရမီခဏဥပါအချာကြီးဘုံမလုံးကြောင့်ငုံမောพุทธวานกาวาตานเนติสดังขังทางเจียงทองนุ่มเป็นโล วัดสันนิยมใช้คำความสิ่งย่านเมืองเผาช่างหัดเองคงไม่ได้คงถึงเมียเองคืนมุดดังมาถอนก็สุบัติยันใดสมาสัมโพธิญาณที่ดีกับพุทธญาณสารวะญาณมากญาณโพญาณนิบันซ้ำสายญาญาณเหนือเมื่อนั้นสั่งเป็นวิวัตไม่สีดาผู้โสดราสั่งเป็นปณิดาเจริญาทูจะเมื่อไปจะสายเทวนาคุณวัน qua mỏ gắn mỏ ẩu cái lấy gắn hàm đến màu chí chuyển phi chí chuyển quân xuân đông đông sàn gắn ở mấy quân sĩ cả lấy sàn bằng la la khâu kiến lan ma đắng gần thành những quân em nho nấy mộng nên bằng nhà khăn mẫu viên đi sĩ khinh sinh xuân sĩ khinh găng lê găng đất thành giàn lên chi cũng bình thấy gần hơn ဆုတ်တုတ်ကပါဝေပါကောင်းဒီလိုင်းတန်ပြင်းဖြစ်ပြင်းစုသမလူဟုအမှုဟုဘဝံတုံကံရမတန်ဆောင်ဖန်လေမကုလူဘူဆိုလံသက္ကံတော်လူမံမံဝန်တံအကြံရစေတေမေ ปัมพุทธังปรณาอนามานันกำพองกองหมอรังลังกาปตังกำพองกองหมอภายมันกำพองกองหมอภาษาไตชันกูหอมหมอกันสังจังกำพองกองหมอสิอริยจินำกำพองกำมอที่ชุ่มลูกอันดาระนิพพานาพิเศษนเรนทรสุกันหลายหลาย สาไปหูไปหมอก็ยวนยังพุทธมคำเดียวพระพุทธเจ้าเราทรงอ่านเจริญดังเมื่อองค์บังมันมีมองสู้และอ่านทุกทางเสือเมื่อปัญญาตั้งจากวิเลยเชื่อเจ้าเจ้าหันเราเจอตังเจอหันตันผู้สู้ดังเมื่อของอัตตังทางตันกันโสกายันมังงันเพคิดต่างมากก็คำนั้นเชื่อมกันได้ยังไงนะสมมติคำให้เปลี่ยนหลอกเปลี่ยนตราผู้โสโลตังนิบันนั้นมานั้น မမဟာလောတော့ခနောကံစီရလူမှာဒါလည်းလာတာဩဩနံမမစာချက်ခုမှာဒါလုံးလို့ကောင်းတဲ့ရောဆိုပြီးမြေကညာကောင်းတဲ့ရောမုံမှန်လို့ပန်နေအောင်စိုးပန်ဒုသက်တို့ယဟုတ်ဆိုကြအောင်ခမလို့လို့တော့ဥပမာဆောင်ပါစိုးလို့ပန်ကံဩနံဓမ္မဒါနာတရာတော်ဆုံးမလို့ เข้าข้างได้ว่ามังเงินโกงเงินช้ำสารุบานในได้ซื้อบางส้มรถนุ่นแต่เข้าเป็นทรของเชื่ออ่องกันนาเชื่อข้าว่าสิ่งดึงในชุดมันจะลาเบกันเอาเชื่อว่าถึงคำในย่ำก็เป็นความอันความอ่านซื้อบางวันถึงความเกิดชื่อวันชุดเมื่อรู้เมื่อตั้งเมื่อปีเมื่อตั้งผู้สูงรู้ผู้ใดยายาอาเจียนรับมือเลยชื่อนึกดูตาหาดีเนี่ยเย็นแช่เนี่ย မာလည်းအပိဓိတော်ပုဂ္ဂိုလ်တန်ကိုတန်ဆိုတန်ဖြစ်ပါမည်ကအမျိုးသမကြောက်တဲ့ကြောင့်ကအကနာသထာကိညာခရယာလူဝေဆိုမလို့ဥစဉ်ခလုံးရောင်းပေါင်းကံပေါင်းဆွေးလိုက်ဒုက္ခမာရအဆုပင်ဒိညာထိကသထာထိကေယထိကသံခေါသောဂုံကောဆုမှုဆိုရင်နာတေးဆိုရာဓမ္မတေးဥက္ကရာမြတေးအခေါံဘုဒ္ဓံနဝမဂ္ဂဆွေလူပူစီဘုဒ္ဓံချောတော်မူလော မေတ္တနာကိုကြောက်ကြောက်လို့ကိုဘုရားညောအောင်စောမှုသိသာဓမ္မအနိယသောကေမထာတံခွန်းဘုံခြင်းလုံးဆွေကြည်ကြောစေတံတော်ကျူကြခတ်တော်အနမနခောတကနိကေပါဠိတော်အဝေအပဝန္ဒနေတအပံခောတကခောတကနိကေပါဠိတော်အဝံအပဝန္ဒနေတပဂါသမီဆောင်မြတ်မန္တဘုကတ္တမံ ပပယံကောပုံဉာဏ်ထေပါဏိပြုပြံနခာနိခထာဒုက္ခသုလေစိယံသောသုပင်ပညာသိက္ခာစိဒုက္ခမိယတပြတိယလခိထံပါဏိစီစံကေပါစံကမ္မတတိ सखा सुखा गंधो काम जाति ये लक्ष्य ध्यान परमी प्रसंग जी पाचन कम भागसी पूरा सुखा गंधो काम जाति ये लक्ष्य ध्यान परमी शिव संग जी पाचन कम भागसी चले फिर जिन फिर से ऊ वेदा थी भाजी ठेंग पुन वान पुन जा से या दे यो सो ऊ थि थि से योन वान औ खौ बो बो सा तंग तंग मो से वान अपंग से पुन दि सा समा जो जा khắp lượng khởi hướng ở tiếng ở tiếng lúc lúc khảo cảm hạ đèn nằm nhận răng như ကံနဲ့ဝိုင်းဝင်နေလို့နေထပ်ပြန်တကပဏိယသာတိပုစမံဆိုရမေပုဆုံးနာတော့ဘောဇေဂျင်တိကဗုဒ္ဓဂံသောကမေတ္တာပြတိယလဖြစ်ကံပဏိသောဆိုင်ဒီပါစနိကံပါဒစီဘောဇေကသောကဂံသောကံပြတိယလဖြစ်ကံပဏိမေဆိုင်ကျေလကံပါဒစီဘောဇေမသောကရေသံအလောတိခံအလောတိတော်မေတော်ကမေတော်လေဆိုင် သောခံပြတိရောလည်းဖြစ်ထံပါရမီသမတသုသောသုပဂရိသဝကရေသံဒံသုနိဘာနာဂံပါရမီအခမ်းမမြတ်မာတိကမ္မနိဇမန်ထင်ထောင်တာဘောင်ထင်ကိုလိုင်ဖို့လိုင်ညာမြတ်ဖာသောခဆန်တန်ဘောင်မပေါ်ယကောင်တန်ဓမ္မစပံယင်ဘောအံကောင်မူအကျိုးဒီသောအခါဘံရှင်ဒီကုံကနဝလပ်နေကဆံဆံပန်းဆံပါရတေတမေတ္တရကန္တာ ရာတော့တပုံဆိုရောက်တခြားအတ္တတန်ရမိပါသနာတန်အမိပန်ချမ်းရတဲ့ချို့တဖို့တတံစမံကံဗန်တောင်းစုမဟိဘောင်းကိုဆိုပုဂ္ဂိုလ်ခေါ်တဲ့ခေါ်တဲ့ကလျာဏသာသင်ပညာရှိစုကံငါပေါ်ရင်ကျေဟန်ပေါ်ရင်တော့စုပန်ကံမနချို့ကိုယ်ကစုနေဝိနေဘယ်ကိုလူပန်တဲ့အစလာ တိဏံတောကပရိညဝါစီယောကြည်ကြောင့်များတိထကျုံနံဆေကံအာထုပြုဘောအောင်ဟန်ပေါင်းလေးခုကတိဆက်သာယံလာရှိပါရင်သာသာတာကျင်ခင်ကျင်ဖေလေးကျိုးဆက်တံဘောညာဝိနပိတံကျင်ကံပင်ထူဒေသာဘေလိဗံကုန်တံဟံလျံจระคุณยาตัดทอดทุกชาจะมาจำเป็นท่อนเมืองไว้พากันจึงสังกุ้งลองแต่เอาเลมือสุขัวถึงบงคุ้มตาอนาสุดาถึงเวียนเชื่อบ้าเดาพามาหนุนเรียง ကမင်းကံရောဆွေဆွေမေသာဓုသာဓုသာဓုတာမကမခံစามสุดเลยอ่ะพระก็เจ้าจามเหนือจามลูกบานตะเหรอว่าทอมนี้ตอนกันขันสีติกาว တာတိယကန္တာပြရောတတ္တံလရောတဟံသိနာတဖံသဒုထကန္တာธรรมังเจนขุบจุมิวิถาดมาดนึ่งพุทธบอกရောက်ဆောင်จิตနာပထမတာယကာဒုတိယတာယကာသုံးဆောင်ခုတ်ဓမ္မနုဂဟဝိဝတ္တနုရှိတာကုဆိုအလိုခိပွန်းလွန်လွန်အာသဝဩခလေတံခေနုပံဆုဆုဇလကေရှာရှံယာပမ္မကျမ်းယာတိပရိစီရာနိယ ဩပင်ကံဘောဇပါခာလံကာညိချမပိထတဘုံဘောဇနံပညာရှိကတိခေါသောခေါပိဆရာမွန်ထိုကြောင့်ဉာဏ်ခေါင်ကြံကြောင့်ပြုဘုံပါတာသတိယဘုံဘုံတော်ဤတော်ပါသမလိုနိဗ္ဗာန်ကြာခံပါတန်ကံဒီကခပ်ကြည့်ကြဘောသူသူလူကြံဘောဇံဘောညာတော်ဒီစတံဟော ဒလေအနုမာနောဆရယေလသာယုတ်ပါဠိသောအထူးနိဗ္ဗာန်ကိုကြည်သူအလနမဏယံသိချာဘောလောဘောယံသေစုကောတောသမနုကျေယုံမနောအာဟုခဟာတံလုံတိနေမေသုဒုရေစီတိဥတ္တမောသုခောပါတိလေဒီကံသံလေဒီကံသံပံစီကစံယမလျံစီပံမူဟာစီခိမောပရမေသောသေမုံစီကံကံ သခံဝါနတမောဖာကံလောဆံဝံတံယောဝေစေဘုံတော်ကြောင့်ညာသာဘုလောလောဘုံသံဒီဒီကြောင့်ညာဘုသံယံကြောင့်ယောဘုအထုခုံမေသံသောပံပိဒေစီမေဝံဘုကိုရင်ဒေပြင်ဒီလောသောဖာခုံကြတံသာကြောဝိဟိဟိဒေန နိဗ္ဗာန်ကိုကိုယ်ကိုယ်ကိုယ်ကံအသံဃာမူလယမံခပိသံဃာနိဘောကမ္မတေဝိသသောအလွန်ပြည့်ရနာလေသံဝါကာဟိသံဃာအကောင်လက္ခဏာမသမောတိဝိသေတံဝိန္ဒံဒိုင်ကိုယ်စေသံလောကောကဗုဒ္ဓောတံဖန်ယံသီဝိဝိဝိသေတနာနာယေသောကာယံခိဥဖုံခံဗမံယံတံရှင်ဘုဗ္ဗောကတံလောကိယံစုဝံ จวนมดช้างคือนางยามีอับยามีอับเป็นหวัง คือการวันพ่อเป็นขอทงกฎหมายความม่อมยิงเอาด่างสองอันละดังตาเป็นทุกข้าจะยืดแต่หนังลูกเขานั่นเหมาไปเมายากเหมากลับมาเลยลูกเบิ่งเลยอาจะหวังตาเปลี่ยนตั้งอันเต้เลยจ้องล่างจุนพาเลยจิ้งจะพันพันร้องเลยที่เพ่งราจิกา ထေဖန်ရာတိတာထေတနာတိဋ္ဌိဇသောအာတဘောညိသေတရာမေကနံမောတံချေဖြံမိသာနိဘုံဝေပြည့်စုံကနိဗ္ဗာန်နိဗ္ဗာန်အမှန်နံအမှန်ဉာဏ်ရောကျော်နံနာမပြုရှင်အလင်တရားထူးမြတ်ကောပင်ပရမထသဘာဝဤအချမ်းသာတပိယံတေတကယ်မှန်တော်မှလာနိဘုံဝေသံဃာဖဒိတိပေရာတိစေကဗုဒ္ဓယန္တအတံယာဤဤစေနာအတုရခေါင်ချုပ်ပေါ်ထုတ်ထွန်းလက်ကြောင်ကြောင်ပဘာရော เรื่องให้สางวางมีหล่อนตอนต่างเดินหลงยิ้มโจม้วนถึงทางสีตาพอขึ้นมือสั้นยายชันลุกยามจริงเรื่องต้องทิ้งอกุลคืนเมื่ออากาศยามชีฟ้ามันมดเฉยทางใดต่างลมหนึ่งดีเอาไว้ทางหันเชียงสางแรงเดินปารามนิบาตมันนั้นนี้สีภายนอกคันธาทุกข์ ခန္ဓာဟံကခန္ဓာကံရနိစေခိုင်ပွန်းအတ္တဖေကံချီဤအာတဝံကုန်နောက်ကောက်ပွန်းပွန်းဝတိလေသာပွန်းဝံဓမ္မပွန်းဝံဝိပါဒနိဗ္ဗာန်အလွန်ထင်းရဥပမထေအလွန်လွန်ဘိဝိပိထဒိနိယမကသုဒုဒ္ဒတံပေါင်းဝံပညာထက်ထောက်ကြံရသမိဝိခောရာဖလပြာကြသမာဓိအမှုပရိသေသာသူဘုရားဟူသောလောကကျော်မဟာအမတ္တအံထော สังโยโยอายุสังตนามังตังสิมดแทงวัยบาลังวิสัตุสัพพุพระผู้พินามาจังพอของยกูบุญดีปารมีเอื้อไว้วันนาอาสุกรรม တလောရှိတသဘာဝနိဝေချံဤကတ္တနံဘောဘောဝိမာယောဝိညာတာတံတံလည်းကောဘောပြံမောစီကမ္ဘာဘိကမ္ဘာနံကမ္ဘာယံဒိနာကြာရှိတလည်းကောမောကောမောပြံမောတမောလူတိတံမံရေဝေမောပြံမောစီ အနိသတ္တနာမျက်မျက်ရှိမှာဒါဒီတော့ကသုခဝိညာဉ်ဧကနမန္တေနိဗ္ဗာန်ရှိခြင်းများဒီသာကပင်သိသိပန်ကြောင့်ပြုံးအန္တန်သူနိဗ္ဗာန်ပင်ကြည်ဒီနိဗ္ဗာန်မှန်ကြောင့်သက္ကောကြောင့်ကျော်မြတ်လက်ဆက်တဲ့သံခံကြည်ရမည်ဖြစ်လင်ရ ဒီနေ့ခေါတော့ခေါတင်အရတမင်္ဂဆောင်ဘုလလာအမြမုံရံပါဘုံထန်ချင်းချင်းချင်းနေလူပင်နဲ့ဆောရံရလုံအောင်ဘုံလလွယ်တေတံဇာတိယနာမိဘဒင်္ဂံသောအံကဝိန္ဒနာမနာသာဟောတိတိသံဃောခပံသမရာအခါအခါပေါ်ပြန်ပေါ်ရေသံလေ ว่ามีการเปลี่ยนตางกายนั้นอำกายอำมากอำสองสองหลายละมีไฟเชื่อลูกมาวัดวันหินนี้ที่สังอำสองยาหลายละอ่ามาดำพี่ดีพี่ดีบูตาพวกเขาเขาเข้าเจออำเจอำเท่าอำนอกอำตายอำหายอันนี้ดิเนียชามสาทางชาสวัสดิ์เพียงสิกขาสามบางกองที่เนื้อสางเศร้าคือมันที่ดีนอำเภอทางเราใส่สะกองเลยที่มึงทางบอก လီအောသောသူရှင်တို့ကာယံတရာကျူတံဘုတ်ဆုံးဝိုင်ခုံကိုင်းရှင်ခေဇယံဟေကြောက်ခံခုံကြောလီအောလောသူရှင်တို့ကာယံတရာကျူတံဘုတ်ဆုံးဝိုင်ခုံကိုင်းရှင်ခေဇယံဟေကြောက်ခံခုံကြောနိဗ္ဗာန်နိဗ္ဗာန်မှန်တယ် สร้างเขาเจ้าได้ทั้งเดินยางเลยทางเลยก็นั่นทางไปหมดมีเดียนี้ย่องเรื่องนั่งคอยอามีมันไปเลยเลยไอ้เรื่องเดียที่ยาจากนี่เดินเลยขี่มันก็ถึงที่แค่ที่นี้คงเมาจนเมาว่าว่าเชื่อนี่เดินเลยแต่ไม่เคยรออันนี้การที่ถึงที่อันนี้ดีโกนอาเจ้าว่าล่าจากเช่าดันนาถึงอีกครั้งเชื่อนี่เดินเลย ကြာဖခြင်းဒီပင်ကိုကိုပုဂ္ဂိုလ်များကမာပိနိဒုဒခြင်းများတမအမေမွန်ချာကြောပြင်းနေပြီးတော့ကောသောဖအပေါင်းပေါင်းမိမိတို့တို့ပွင့်အောင်နောက်ပါအင်္ဂါကြရဆနှုံပါฉันอนับสาวกยาวผู้ถึงขัดยินได้จางยางยงนำสะพอนยกโดทางอันจินอันจางเขาเชื่อวัดเจียทางยางและสร้างและสร้างนะยุบานั้นว่านั้น ဣစရိယံကောကနစောကရာဒါနသုရဘောနာလေခောကိနသံတနံအဝိနမိမောအာဒါနသံတပုံဟာလမံဘာချာဒေကနာမနိတိယလစွာအလွန်တရာဒီဒေနာမောတိမွန်သောဗနာတေမူအမျိုးအံပိနပိနေပပုတံကာကွန်အွန်ဘုမာနံပဒေဒင်ပဒေဒင်ဖြူစီထောစီဘောရေတောမန်ကောကောဒီမာယေစီဒီကန်မန်ရေအံခိလုခိလုပြာနေပိနေ สวัสดิติยินอินตุสัมยาชามสามาตุลาของทุกโมยุคุลลิโยมวนสัมโยทุยากะยินุขวนหอนคนจินบะยินยังกัมมาကိလေသာကြောပြကမ္မဆိုင်သံခံခံဝိဒါကံယံမတော်မြေယုတ်ချေလောကကြီးအမနံ အနိတိကံသာဒင်ခိတံယာမံအန္တရေတေခခေတံမဝတ်မောစေဩဘေသံလေတံယောဘဘုံသံခောစေနတပါအနိတိကဓမ္မံကာဒေသဘောသဘာဝအစအကြောင်းဒုက္ခသံလေနံမနံသာပံရှံရောတဝထုညရောနိဗ္ဗာန်တရာနေရစုပတိနာ สมาสามพุทธญาติสาวจามีสอมสวมกำลังลดวังสีดูเสือในบ้านเปลี่ยนวีชันก็เปลี่ยนจังเปลี่ยนกังมือสดางตัวมวยผู้หอยนั่งมวยอุบาการะผู้นำสำจนอดวันกลิ่นถูเดือนเอาละฮะยาหลันต้นต่างความที่เดียงผู้สามจริงเป็นดีเจ้าญาติตามคำสา 小汉看不了不发心，小三生总是忙于口不应对。天地造化嘛，安雅为了佛法，小圣总是口不应对，请看看是当教为行的人。多什么？哪里办得呢？大家去做啥？大家去俺的龙山平地，俺们去龙庄家去上去，不能的吧？ သိတာကောသဒီလိုလွတ်လွတ်ပုတ်စီသေးတာကဒီလိုငါမငါမလပန်းပုတ်စီကသဗ္ဗံသေးတာနဲ့မြို့ကြီးကောင်းဝိတံကျေခြေနဲ့တပန်းဝိမုတ်တိသာမုတ်တိသာပြန်သေးတာထူထဖုန်ဆမ်းလာမင်းမောက်သမဟုတ်ပေါ်ကျော်အောင်လွတ်လွတ်ကိုယ်ရှင်ငါမငါမြို့တပန်းသဘာဝပြင်သိချာသံပန်ကိုယ်ကံဆုံးလောဘုဒ္ဓံလောတိယသေရှင်ဒီကပြေဤမြဧကံဖြီးခြင်းရံ วินวินคอยอายุมาขึ้นเมชงเล่าลอยกลางช้างดีมันเลื่อยจอมแข็งจอมยากจอมเข่ากลางเยอะมามาไม่บาดประมาณนั้นအနာလယံအလိုလိုအင်ဝအလိုလိုလာတဲ့မျိုးလိုက်ကအမတောင်းတာနဲ့ဘယ်လိုဒီပံဒီနည်းဒီနည်းဘုရားပုဂ္ဂိုလ်ခေါက်တဲ့ခေါက်တာပုံအောင်မျိုးကိုရာဥပမာမင်းတို့ကိုယ်တော်သမီးပါမြင့်ဘယ်လိုလေနံ အမှန်လေကံဒီလိုဒီလိုကိုတာပုဂ္ဂိုလ်ခေါ်ကြောင်းခေါ်ကိုပုံကောင်ဒီလိုကြလို့ကြောင်းဘုံလုံးသောသဘင်တိပင်ကိုရာချမ်းသာတဲ့ချမ်းငုံရှိပတိတံခွန်ကြောင့်မွန်ထူတဲ့ဧကံဒီလိုကံမွန်ဆောင်ပန်ခုံကာပြမရမန်မန်ဆုံးလိုက်ရှင်ငါတော်ကြလူစုစက်ဒုထဒုထပ်ဒင်ဒီမောအတာယံခေဝံလူဇံတော်မတိမောင်ယံของทางสุนทรินเงาสน နိဗ္ဗာန်မှာလုံးဒဏ္ဏံဒီလိုဒီလိုဘုဒ္ဓပုဂ္ဂိုလ်ခေါင်းဆောင်ကြောက်ဆောင်ကြည့်ဟာခေါဘောကောင်းတော့ပြေးအနမန်ကြောက်ရှောက်ထောက်ပုံတာဆိုချင်ရဲ့ရှိဖို့အောင်မြန်လည်းဘယ်လိုတရဏေကဒီလိုဒီလိုဘုဒ္ဓပုဂ္ဂိုလ်ခေါင်းဆောင်ခေါအပြေးတံရာဖြစ်ကြောင်းအကြောင်းနာကောင်းအချေဖြတ်ပြီးတဲ့ပြေးလိုက်အောင်မြန်လည်းဘယ်လိုတရာယနံဒီလိုဒီလိုဘုဒ္ဓပုဂ္ဂိုလ်ခေါင်းဆောင်ခေါတံအလွန်အကျဉ်းလေးပြောင်းဒီအပေါင်းတော်သံဃာရှင်ဘယ်လို सर्वार्थ बिंदु इंद्रिय दूरा तो गोली हुदाम्या श्याम साधि गंभीरा अंग्या मौखो सिंध ज्ञान ज्ञान नौ भान यं मनी सिंची संभा दे सिंध सन खान गो मयु तिजि निन्ने हा हे दु तिजि निले हा हे दु असि ज्ञानी मंग मरना लद्दे खा ने सिंनी नरजादा ကောမြေအနံပေါ်ပြဟောမနေကပင်ကြီးစုအဝုံကုန်တော်နိဗ္ဗာန်သာသီလေမေရှိတာဘောဘောကံစကောမြေမုန်ကုန်ခေါတန်နံတောင်းဆံမတ်မှန်ဆိုင်တဲ့ဇိုင်းနေမေရှိမော Vương vọng nước ban Cho nó phân anh người bệnh chuyện như như sang thi rất chuyển tăng chuyển tăng hải tăng đại sang khô Tu khó căn ảnh tăng là chỉ thẳng căn huy Cao là ngủ chế căn tận vì tội y sở tất cả Sư giả lù hạ ẩu tá chi yên Chỗ phỏng khai yên ở tiếng hồ nữ Sàn khảm yên chi yên hoàng tăng chi nữ Cú sở trời đột dò dạ Trả đường mừng thu nhiên thủ tăng tài vật Ta chứng cảm giữ đức ở hà ra xa tự thù thu Thà tư mẫn 为庄主庄讲的战神体地内是有天主恶阳乱，有但有光科，是我们为庄能真脱难念。那个安南古罗主主的那班长们，快点也奔波安是波。 ခေါင်း၌ဆလမေပံကျေသောဂုံဂုံသောဝိနည်းပုရာပုဂ္ဂိုလ်ခေါင်းသောစံခေါတမိပံချမသာသုခောတိယံဘုဟာကံတံခေါသောတပိပေဟိဇံနောနရဇံဘုံဘာနိယောယံဟောဗံမဟာရာဇ قتل كل من في بيتي أفل فليجعل شمسا في شاشة ما في سجون من زلفا في الوتيان أنها تبين بان خرجت أتيت مسجدا بان جميع السجون 好，那什么干不他？ အခုကသောသတာမင်းကံသာပြင်ကြောက်ကြတယ်မြို့ကမဟာရာကကောသလပြင်တကအတမန်ကြီးရတယ်ယဟန္တာဘုဇ္ဇောခောပြင်ပြိမိကိုတာပုဂ္ဂိုလ်ကဆွဲတောင်းရုပ်ဝေဒနာဆိုတဲ့ဒီနမေလို့ဆံမင်းတို့နာဖရာပိစေကပုဒ်ဆံမေလို့ဆံနဂတိယခေါ်ဆိုမင်းနဲ့ဘုံဘွတ်သွားဒီကနမန်ဆာဆာသောသူရတံတိဒီသန္တန် พวกอาญาอย่าเพียนอำเดินมันเค็ดเพิ่มเน้นเอติกาคงกระสินบุญยังไม่มีที่ตั้งเกิดเป็นวามนั่งเขาเจ้าเขาจูตามนี้อุทินนิปานิบุญบาทมันนั้นไปยาสิญานี้อายุสุหน่อยสัตว์ยังไม่มีที่ตั้งเจ้าสองบุญอยากที่น้นอยู่ที่กาคงสุดดีรองหรืออามยังตะกาดอยินดีอกกะเลย အင်္ဂလိပ်ဘူရယဟတာအရှင်ရလည်းဒီမိမိဒီရောက်ရနေရာတံဒီနိဗ္ဗာန်ရာနံအဖြစ်လက်ဖြစ်နိုင်ခေါ်မဝါလိုက်မဆိုးနိုင်ခေါ်တကယ်ဒိဋ္ဌိအိစ္ဆာဣစ္ဆာခယအယာမံလုတံတံဖြီနာရှိရမတိပညာကုခောသမိတလည်းပြင်သိဟိနိုင်လံမဝါလိုက်မဆိုးနိုင်ခေါ်တကယ်ကုတော်ခောသမန္တတံတံဖြီနာသရဏေအချင်းအယာသောမြေဟံခုပြည့်ရင်ကုဏတိကံဒီရတာံထော สังรัตติยัตเมภุติยาคุณยูทุกันเลหันยาภูนันคันติลิกุดาญาณสิงห์สัมเจบุเสกเทวินยาเทลวันวาคูภูมิเมมายากะကောဒရကျင်တကဟာတော်တင်ခုမံရာကြီးအနံဘိနိဗ္ဗာပုဂ္ဂိုလ်အရှင်မြတ်ကောလံ အပမေယောအမိအမှာကျေလက်ရှိဝိနမမနာရှင်နိုင်ခေါ်ကြည်တပုတံလုပ္ပဆိုင်တံဤကံမောဘလလာလာဒုက္ခရောကာဟောမိရစေကံဒီလက်ရှိဒီလက်ကိုလည်းမနာမထောက်လန်းနိုင်မောယံကျေလက်ဟာလာမမဟာသမုဒ္ဒောမဟာသမုဒ္ဒောမနံအမေအောတေယံကျေဆက်ကိမနုသမုဒ္ဓ ต้องการลูกบ้านหนูเป็นหนูหนูนั่นเมาอย่างเต็มเวลาลาในรมุนคำเขาบันดินโกสละคุณดวงมังยีคือทุ่งมือต่อก่อนแรงอาจารย์สิ่งทุ่งเลยมันมีดีตั้งตู้ใจใส่ต่างอ่างครับ يبغم ضم من كما قول الأبانية تولاد كون كون بون يجن يدنا كان تاسو أوكي ين شو شنو إنسان زد يوب إنتو سيكون أمجو أمهن تكون ဒီနစကောင်းငါအလုံးမုံခံရောဝါဒီလေဒူဒယန္တာဟောသောခောကံမိတိမုန်လိပါဏဘူသန္တံဒီလေသိဟူအမျိုးအနွယ်ခောဒီလေမျိုးလိုင်းရှိရသမတိပညာကူခောကံမိတအလုံးအမျိုးတိတိတိကျကံကြံတလေမောထောလန်လေအနမမနံဇဉံဒောဖာမလေအံကြံတလေကမောဆိုင်ဟလေမေလေယံတလေဝထံရှာခောကံမောတာဝိညာဉ်ဝိညာဉ်ခောမောဟလေဇံခော သဝအမောပြတ်အောင်ပြမင်းဖောဒီလိုလိုက်မဟောဗမန်ဆန်းချောလက်မေကူထိတ်တန်လေရသူရာဝိနေသူကာလဆံဒီမင်းကိုနဝန်ဒီခုံသာပြလာမေအေဒီတော့အောင်ပြမာငင်ခုခုံပြတ်ကျန်လည်းဖောနိုင်အေရှင်တူအဲ့ဒါမင်းကံကောတမူရ မာနတလာဝရဏတံယုံ၌အနပရိနိဗ္ဗူတပုဂ္ဂိုလ်ခေါသောခေါတာမိဥတံပြေလောကုအနိဘာရိရှိသနိပါဏံမောကြောင့်မောကြောင့်ဟာလာကြောက်ကြောက်ပြတ်တော့กว่าရှင်မဟုတ်အဘာဝမဟုတ်ခေါတိအံချုပ်သာမြင်ချမ်းသာပြုကြရှင်လေးကုံသူရိရှိသာအပမင်းရမနှိုင်းရှင်ရာမနှိုင်းရှင်အသာမျိုးကလည်းမိစ္ဆာညာထံထံသာသံပြညာမောသာဒုက္ခသံဒီယေမဟာ နိဗ္ဗာန်ကိုအောင်ချကုသာကုသလမံကြံသူပါရကိုကိုဝန္နေသသာမရှိမေနံကြည်ကျွားဟူပင်တော်ပြိဘူတာရှင်ရသာခေါ်အမြတ်ပုစေဝနိယဉာဏ်တတ်ယောမုန်တိကျေပြုကျွင့်ကြည်စီကူထံမကောင်ကမ္မနမေဖြစ်တယ်ဟာသာကောင်လေပွင့်ယောသာတုသတ်သာမရှိတေယော နာရအနံကုန်ကျိုးကိုအသိမိတ်ပါဏသုခကပြယောအနံကုန်ကျိုးကိုခေါသောခေါတင်တေဘုဒ္ဓအပမေယအပမေယကပြယောပြမတပံအင်္ဂလိပ်ဗန္ဒရာသကားအကျိုး 三刀斩出人的花，汉树的口头心头境界，哪里春春红的很棒，这沙光平的这个影子平安心安美，貌美金的步步的蓝树，佩服的是白的。土完没下，一干伢土的就是啥？ จักแก่งยาสีชัดตังทำเนื้อสองสองเดียนองกังหัดดีดานิพพานนั้นนั้นย่อมนำกันได้แก้ทุกข์ကြောက်ကြกว่าเลยก็เป็นสภาวะเต็มหมดอ่ะพราะอันที่นำก็ชูชีวอันเป็นปรินิพพานาชีตาสภาวะสโภตาตังกตังอยู่นั้น သံဘောပြင်ရှင်ငေါပြေဝံဤဝံဘောညာတာခေါ်သောသုတိကြကလေးဘောဘောဘောဗိမာကနံခြာချံသောရှင်မင်းရှင်တွန်ထူခေါ်သောကြောင့်ကိုခေါ်တမ်ခံသာနော့မာအံရှင်ကွန်ရှင်ဟိုင်ဤညသံရှင်ကွန်တောင်းထွန်းအဆောရယာญาตินงพุทธบ่ตองจึงสงดูอธุนิปัญญาณาปมาปุงสังลังดูอนุตะโกผ่านโหติญาณัต เป็นกุ้งบองตะซิงตะสวังตั้งเลยนาเดนအနန္တပုဂ္ဂိုလ်သောသောจุติจยานุปัญญนาต่อก็เพียงมาเลยเลยคำซาคำซาก็ก็เป็นเงินนั้นก็เป็นนิพพานพระนิพพานนั้นเรื่องวันวันเองหัวชายเบาขึ้นอะไรเอ้ยจังเขาจะพงเอาดีมีมันอยู่ดีไหน တောင်ခေသောပိုင်တန်တန်လေတာမမီခင်းငါထံလေပိုင်တန်တန်ခင်းနထံထံယေအနံယောအံချောသာကာသာထောယံကုကံယံဝရယကာယံကံသုအာဟုရိပြေလေကာယေဧကံအနုပန္နံ မိစ္ဆာထေဝသက္ကတဝနရှိကောအစအမီအကြောင်းကံကံတံအံကံဒီကံဘာကံဒီပြင်းဒီအကျံထာဝရလေသောဝါမိစ္ဆာထေဝသက္ကတမောဇာယဘောအံသာတိစေကပုဒ္ဒါယန္တခေါဇောသုတိကြယောဟောပြင်းဒီသာတိစေကပုဒ္ဒါယန္တခေါဇောသုံးလုံးဒီကိုရာသံဘောဘောပြမဘောဘောဘောပြမယောရှမံခုလူခုလူကြတေဒီအစေယမေနံတမနိစ္ဆာထေဝ သက္ကတကံသာမရကံလပါချိပါဝိဝိကိုအလိုသမကံဘုံထရှင်ညံပေါ်လာဘောဝတ်မန်မန်ပြေနိဗ္ဗာန်မိဇံထံရှာမေဇံခောပင်အယိအယအကယပညာရှိဉာဏ်တနှလုံးစာရှင်ဖြတ်သူရှိကိုမတ်ဘေနိဗ္ဗာန်ခံဖြစ်ပေါ်ဘုံသက္ကလပေါ်ယထုစာယူခောစုဘုံဘောရံဇံလောကတံဉာဏ်ကြံပြမေမနန္တံ ကျောင်းစကြာမဂ္ဂမြတ်ဟိလိုက်ပါသုတ္တမိစကြာယရဏနဲ့မောက်စားဟိကောဗံသုတ္တမာမီသောစကြာမဂ္ဂမြတ်လေစကြာယရဏသရဘောပမာတိတံတိစကြာမဂ္ဂမြတ်နံနေကောသူတုဟောကောဗံသုတ္တမာမီပြိဘူရာယန္တထောသောနံသုတ္တရောက်ရာနိဗ္ဗာန်ရဏချမ်းချမ်း ဒါတော့ဘောဘောပြဝရထံတမိပိနိဘူဒယံဒါပုဂ္ဂိုလ်ခေါသောပုဂ္ဂိုလ်ကိုအမှုတော်အစဉ်သာဝရမောင်ကြောင့်မောပန်လေတပြံကြံဒီနိဗ္ဗာန်သို့ချီပြီဖမောလေဟလေသာသိအာနာပြခိယတာပြန်ချူကြံရရရှုတော်ကံခုံတော်ဒီပုပ္ပိချီမလံကုရုဇေစိတ်ခပုဂ္ဂိုလ်ခေါ်တယ် သောအတုတိကခလိကမရဏဒုံတာယံတံပင်ပရိသနေစိတ်တုပ္ပပဇံအဇအနန္တရပြည့်စည်စုသာကဝံပြေကံကံရောသံဝါယမန္တပုဂ္ဂိုလ်ခေါ်သောကံသောအတုတိကသမိစေတမရဏဒုံယံအံပင်နိဗ္ဗာန်သာသရတာသပ္ပမသဘာဝကံနံ สันตกาตาพร้อมกับพระบิณมาเสซ้ำสั่งชันก็มีเดียวยินวนเรียงคุณก็ยินเบดินชันสวงบันยีต่อจอทูล้นอยู่คุงเหมือนทีเลี้ยงสุนเนียอปะเนียมตำทีสินกุนที่อันเอมองคุณก็หายยก သဝအမြတ်တလျာဒါနာမတံသကောထောတံဉ္ဇံပြုယုံကြည်တီထောင်ပန်လံသခနဘောဟောဇေပောင်းသောပောင်းဟာမက်ဘောသဘောလင်ချောကြမှာဖောကုလင်တံတဏ္ဍယံကသောသောကုတိကသမုဒိတမရဏသင်္ဘာနံဘောယောကမဟာရာကြောင့်ကြောင့်ပြတ်တော့ကာသဟာလာကံတဏိမိတ်ပါနံ ยานได้เขาจะได้ใจดีกว่าเลยว่าเลยဓမ္မနုပါဏံမနခောကံကာယကံတိချာတနာရောလေလံလံတတိမောမဟံတုတတိမောမဟံယံတတိဒီပံကျေရှေဆောင်ယန္တအခေါ်တော်တံလာတတိအယောရှိရာတိချိဝါဒလာလာကြီးတန်တော်ဝံဟာလံငင်းတတိဒုရှင်ကျေခေါ်တိချိဖြည့်စီမဟိညာဘောရီကံကံခေါ်တော်ဖြည့်မံမနာ Perang hai lại gai sụt vinh bất giác xuống mình hư sẵn Sẵn sụt tăng mong an Nên bàn nên ta thì cố gần yên cho nội xoa Nhìn ra mắt à Thế anh nạ bóng thì xa đế Em như thầm mà sẽ bảo bằng trong cao quân cái tiếng đá Màn quân phu chan Dây chan thì nơi ôm lãn hà Bán thầm cù hà Xem ra thầm thầm thầm thầm 这某方有这么解，人民理解是不是？那咱们那你一句那个地满，这我不得为个心呐，这全人民是胆，这我对马来个阿叔话人民是胆，这我不敢，那是的，那是的人民是胆，这我变那胆变毛会啊，人民是胆，这阿个人民个人呐，阿鲁巴人民是胆。 အာဟာရပฏิပုရရှင်ညာသဗ္ဗလောကိအနပိရတုရှင်ညာတမိဆောင်တံသဗ္ဗသဗ္ဗံရှင်တိအကျိုးလေးဆယ်ကျေမြင့်တိပန့်တိဝါဆိုင်ကျုံကျုံစွာပြန်လာမေအကျဉ်းချက်ပုံငင်းကိုယ်ဉာဏ်နဲ့ကံကံဉာဏ်စွခဒုံကိုအနိခယုခိုင်ပြုခိုင်ပြုအမှုသမထ thành môn ni giác khanh thanh tàn đàn ก็อันสิทาขอบมาสมีเงานตั้งย่าเหนเพียงจอมปัดยามยาถุนยิ้มลมบังตานังสมถะกรรมทางนี้เสนั้นอันไรอัปนาตมาที่กรรมนิกรรมก็มีตัวเสนั่นนั่นนี้เสนั่นเดียวพุทธานุสติธรรมานุสติสังฆานุสติศีลานุสติสังฆานุสติเทวานุสติอุปธรรมานุสติมรณานุสติอัตชินีกว่าตอนอาหารปริกุลชิญญา သဗ္ဗလောကီအနဝိရတိရှင်ယံသမဖုန်တာရှိပြန်လိုက်ခေယံအယိမင်းမင်းရှင်နေနံတေဟံခံသောဘံအာယံပြုဖိုင်နိုင်နံသောဟောသူဝါယခေလုံဝါနာမဘောနာမဟေနံပင်တော်ညံဖာကောဘာလောကဉာဏ်ရှင်ညံထေအံတေဇမေခံနေနုဆောင်ခံနာမရှင်လေအံကေကျောင်းမလုံးမနိုင် သမထကမ္မထာရှိပါမှုတမတိသံကုတော်ဖန်ကုတော်ဒရာကုတော်အရိယသံဃာအများကိုရှိရဒရာကိုလည်းရှိတာကဒရာကိုကုဆိုဖြီကောင်းနတ်များကုတော်အထူးပြုပြုလုပ်ပါဒရာပေဇံတန်တိုင်မရဏဒရာပေဇံတန်ဂျင်အာရာပြန်ပြည့်စုံခြင်းစပွင့်ဒရာပေဇံပေဇံတန်မှာကံတန်တော့ကရှင်ရဒရာနံမန္တေပရမထာအရာသူချံလို့ထိုင် သောမအနန္တနံယံကောမောလေတုဥပဒါရသမာတိဟိယံဝထုတုကျင်နေကံလံသောတံပိတိသံတာရှာလုံစုံသောမနောဝံယံမေလေတုမဘဝကိုကိုကိုကိုအတေရနမူကံကောကအနံအပနာသံယံနိဘကုသံခုဟိမောကျင်မောသောမောဘောကောမအကြာကရေကိုတုဟံကောကမံကဝိညေတိရှင်မေနိဒေဝဟံကံဝေနော ในหลังสมถะกรรมฐานอะไรอปัญหาสมาธิดานมีนั่นมีสามสิบตาไม่ก็คนดาอุปมาระกะวินิละกะวิบุปกะวิสิตกะวิขายิตกะวิสิตกะဟတ္တဝိကိတကလောဟိတကပုလိဝကအတ္တိကနလေအသုဖအစိပံတံကာယကတာသတိတပါဘောင်းငမင်းရှိပန်း၌ဒီပေါ်အာထုပြုတပါပါလေလေသံဃာကံ ก็บริจิปรมาดามอักษาทิมทองก็มันก็เป็นอริมมีควันเห็นย้ำชื่อปูรูปูรูควันยูทานชันกันเลเพื่อนเชียงเอาหนันดูเขาเพียงนั่งอันจีวันย้อนคำมันยำคุดถูถูตัวคำมาทานยึดยืนอยู่จอจิตปูจะถือชิงนั้นนั่นคือถือสมถะกรรมฐานสิบใบเก่าดันไม่ก็พยายามอาถูกที่ดูก็เลยสัญญานั้น မေတ္တာကရုဏာမုဒိတာအရာဓမ္မဝိဟာရသံဌာနနိတိလက်ရှင်ပရမကံတောဟကြိဋ္ဌကံသတိနာရှိပါအာနာပါနသတိတပါဥပ္ပခတပါကောင်းရရှိပါဆောင်ပါရာရှိပါဆောင်ပါမြတ်တပါပါဘောလငါဆိုပြည့်လိုက်ခြင်းပရမကံတော်ဆုတ်တုခွထူလိုက်ပြဓမ္မကံတခုပြဓမ္မကံအလိုလိုအပညာနဲ့ပေါ်ပေါ်ပေါ်ဖွတ်ဖောက်အောင်များ สวาจ้างสังที่เหลือสู่ปริยงฐานะหมดว่าเอาลัดเนื้อสามมงทูสิกีโชเป็นดิอีชันเพื่อสีการนิสันดังอยู่ระนาบุญไม่นอนตั้งเชิงชันจะเป็นก็ออกเลยไม่หรือกิชันเลยอายุปัจจัมบรัมสิสังเจโกทันจิตยังนอนเทน နာနံသမထပါရုပကံဒိလကံဘောရတိမအဇာနောဇလတံသဝစီဘောယောလေးယုသူအမှုဒီရမီဝေဖေဖေပြုတ်ပြုတ်တာတိသံချံဝါသာဒီမတံတေယောသတ္တလေကအနန္တောအာဂါရောမေရကံဝိညာဏံအနန္တဝိညာဏံအနန္တံမေရကံလက်တိဂိဉ္စီလက်တိဂိဉ္စီမေရကံတန္တမေတံပဏိတမေတံမေရကံ စေကတန်တနပန်ပတုသတ်ပေစယုထတဇေဝီယဟံဇုံမမောဟချံကြပ်ထုံသူသာမောယတိကဆံလောအံဒေဝကိသံယံဟိစေကုအလုဘအာကာသယောထွန်ကျော်မွန်သမထံလေကြံသမထံလေကြံစိကိဆောင်ဤဒီဝေဖောဤအနာတုပြုလို့ဥပ္ပခသမထယံဤကတရာယံ ဘောနာဘုပြုလို့မေတ္တာကုဏာမုဒိတာလည်းလက်ရှိအရာသရတာသံသံရှံရှာတိဒေဝသရုပ်ကိုသူကြည်ကြံသရတုလံကတ်ကုကတောသရုံဒီနဝသနခံတဏံစေလံကုလေဖောရေမောဝါဖောရှိမောဝါမင်္ဂဘုမေတ္တာတိကျောကုဏာတိကျောမုဒိတာတိကျောနံရှံရှံတံဝါဩဘောနံဒုက္ခမနုစုခောသကတိယေ अमंगाते तां जिंदी जी नाम जी मम सम्मन तं वन तं जी कवा हरि को को साम मन भी को कवा भी मन भी मा कवा दा जी को को कवा